တမန်တော်ဝုဒ္ဓအခန်းကြီး25အငယ်1မှ6ဖေတုမင်းသည်ထိုပြည်သို့ရောက်၍သုံးရက်ရှိသောအခါကဲသရီမြို့မှယေရုရှလင်မြို့သို့ တက်သွား၏ထိုအခါယေဘရဟိမင်းမှစ၍ယူရလူအကြီးကဲတို့သည်ပေါလုကိုတတ်ခြင်းဟံလမ်းနာ၌ချောင်း၍နေမည်ဟု အကြံရှိသည်နှင့် ပေါလု၏အကြောင်းကိုကြားလျှောက်တောင်းပန်၍သူကိုယေရုရှလင်မြို့သို့ဆေလွတ်တော်မူမည်အကြောင်းအတနာတော်ခံကြ၏ ဖေတ္တုမင်းကလည်း၊ပေါလုသည်ကဲသရိမြို့၌အချုပ်ခံလျက်နေရ၏။ထိုမြို့သို့များမကြာငါ့ကိုယ်တိုင်သွားမည်။သင်တို့သည်တတ်နိုင်သော သူတို့သည်ငါနှင့်အတူလိုက်၍ထိုသူ၌အပြစ်ရှိလျှင်အပြစ်တင်ကြစေဟု ပြောဆို၏။ထိုနောက်ဆယ်ရက်လောက်နေပြီးမှကဲသရိမြို့သို့သွား၍နက်ဖြန်နေ့၌တရားပလ္လင်ပေါ်မှာထိုင်လျက်၊ပေါလုကိုခေါ်ချေဟုအမိန့်ရှိ၏။ ပေါလုရောက်သောအခါယေရုရှလင်မြို့မှလာသောယုဒလူတို့သည်ဝန်းရံလျက်၊သက်သေမပြနိုင်ဘဲလေးစွာသောအပြစ်များတို့ကို ပေါလုအပေါ်၌တင်ကြ၏။ပေါလုကလည်း၊အကျွန်ုပ်သည်ယုဒတရားကိုမပြစ်မှားပါ။ဗိမာန်တော်ကိုမပြစ်မှားပါ။ကဲသာဘုရင်ကိုမပြစ်မှားပါဟူ၍အပြစ်ဖြေရာစကားကိုပြောလေ၏။သို့သော်လည်းဖေတ္တုမင်းက၊သင်သည်ယေရုရှလင်မြို့သို့သွား၍ ငါရှိမှဤအမှုစီရင်ခြင်းကိုခံမည်လောဟုယူဒလူတို့ကိုကျေးဇူးပြုလိုသောစိတ်ရှိလျက်ပေါလုအားမေး၏ပေါလုကလည်းကဲသာပြင်ဤတရားပလင်ရှိမှအကျွန်ုပ်ရပ်ပါ၏ထိုပလင်ရှိမှအကျွန်ုပ်မှုကိုစီရင်အပ်ပါ၏ကိုတော်သည်အမှန်တည်တော်မူသည့်အတိုင်းအကျွန်ုပ်သည်ယူဒလူတို့ကိုအလင်းမပြစ်မှားပါအကျွန်ုပ်ပြစ်မှား၍တည်တိုက်သောအပြစ်ကို ပြုမိသည်မှန်လျင်တေဘေးကိုအကျွန်ုပ်မရှောင်ပါ ထိုသူတို့တင်သောအပြစ်တစုံတစ်ခုမျှမမှန်လျင်သူတို့လက်သို့ အကျွန်ုပ်ကိုအဘယ်သူမျှမစွန့်မအပ်ရပါ ကဲသာပြင်းအယူတော်ကိုခံပါမည်ဟုလျှောက်ဆို၏ထိုအခါဖေတုမင်းသည်တိုင်ပင်ဘက်တို့နှင့်တိုင်ပင်ပြီးလျင်တင်ဒီကဲသာပြင်းဤအယူတော်ကိုခံပါမည်ဟု ဆိုသလိုကဲသာပြင်းထံတော်သို့တွားရမည်ဟုဆို၏အငယ်73မှ79 ထိုနောက်များမကြာအော်ခရိပမင်းကြီးသည်မိမိခင်မွန်းဘေရနိတ်နှင့်တကွဖေတုမင်းကိုနှုတ်ဆက်ခြင်းကကဲသရီမျိုးသို့ရောက်လာ၏အင်တန်ကာလနေပြီးမှဖေတုမင်းသည်ပေါလု၏အကြောင်းကိုမင်းကြီးအားကြားပြောသည်မှာဖေလစ်မင်းသည်အကျဉ်းထားရသောလူတစ်ယောက်ရှိ၏ယေရုရှလင်မြို့၌အကျွန်ုပ်ရှိသောအခါယေပရဟိအကြီးတို့နှင့်ယူဒာမျိုးအကြီးကဲတို့သည် ထိုသူ၏အကြောင်းကိုကြားလျှောက်၍ အပြစ်အလျောက်စီရင်ပါ၏ဟုတောင်းပန်ကြလျင်ကျွန်ုပ်ကလည်းအပြစ်တင်ခြင်းကိုခံသောသူသည်အပြစ်တင်သောသူတို့နှင့်မျက်မှောက်တွေ့၍မိမိ၌တင်သောအပြစ်ကို ဖြေရသောအခွင့်မရှိမီအဘယ်သူကိုမျှအသေးခံစေခြင်းဟံမစွန့်မအပ်ရဟုယောမထုံးစံရှိကြောင်းကိုပြောဆို၏ထိုသူတို့သည်ဤမျိုးသို့ရောက်လာသောအခါအကျွန်ုပ်သည်မဆိုင်မလင်ဘဲနက်ပြန်နေ၌တရားပလင်ပေါ်မှထိုင်၍ထိုသူကိုခေါ်စေ၏ အငယ်16မှ22သူကို အမှုလုပ်သောသူတို့သည်လာကြလျှင်အကျွန်ုပ်အထက်ကထင်မှတ်သောအပြစ်တစုံတစ်ခုကိုမျှမတင်ဘဲလျက်မိမိဘာသာနှင့်၎င်းယေရှုအမည်ရှိသောတေပြီးသောသူတယောက်နှင့်၎င်းရှင်သော ပု္ပ္ပာအမေကိုအကြောင်းပြု၍အပြစ်တင်ကြ၏ထိုယေရှုသည်အသက်ရှင်လျက်ရှိသည်ဟု ပေါလုဆိုတတ်၏ ထိုပု္ပ္ပာအမေးကိုကျွန်ုပ်သည်မကျွမ်းသောကြောင့်၊ပေါလုအားလည်း၊သင်သည်ယေရုရှလင်မြို့သို့သွား၍ဤအမှုစီရင်ခြင်းကိုခံမည်လောဟု မေးလျှင်၊ပေါလုသည်ဘုန်းကြီးတော်မူသောဘုရင်၏အယူတော်ကိုခံလို၍မိမိကိုချုပ်ထားစေခြင်းငှါတောင်းပန်သောကြောင့်၊သူ့ကိုကဲသာဘုရင်ထံတော်သို့မစေလွှတ်မှီတိုင်အောင်ချုပ်ထားစေခြင်းငှါအကျွန်ုပ်စီရင်သည်ဟု ဖေတ္တုမင်းသည်ပြောဆို၏။ဩဂြိပ္ပမင်းကလည်း၊ ထိုသူ၏စကားကိုကျွန်ုပ်သည်ကိုယ်တိုင်နားထောင်ချင်ဘွယ်ဖြစ်သည်ဟုဆိုလျှင်၊ဖေတ္တုမင်းက၊နက်ဖြန်နေ့၌သူ၏စကားကိုနားထောင်ပါလော့ဟုဆို၏။နက်ဖြန်နေ့၌အဂြိပ္ပမင်းနှင့်ဗေရနိတ်တို့သည်များစွာသောဂုဏ်အသရေကိုဆောင်လျက်၊စစ်သူကြီးတို့မှစ၍ထိုမြို့၌ထင်ရှားသော သူများတို့နှင့်တကွ အိမ်တော်ဦးသို့ဝင်ကြလျှင်၊ဖေတ္တုမင်းသည်ပေါလုကို ဆောင်ခဲ့စေ၏။ဖေတ္တုမင်းကလည်း၊အော်ခရိပ္ပမင်းကြီးမှစ၍ယခုရှိသောလူအပေါင်းတို့၊ဤလူကိုကြည့်ကြပါလော့။ယေရုရှလင်မြို့၌၎င်း၊ဤမြို့၌၎င်း၊ယုဒလူများအပေါင်းတို့သည်ဤသူ၏အကြောင်းကို ကျွန်ုပ်အားလျှောက်၍သူသည်ခဏမျှအသက်မရှင်ထိုက်ပါဟုဟစ်ကြ၏။သူသည်သေထိုက်သောအပြစ်မပြုကြောင်းကို ကျွန်ုပ်သိမြင်၍ သူသည်ဘုန်းကြီးတော်မူသောဘုရင်၏အယူတော်ကိုခံပါမည်ဟုဆို၍သူကိုအထံတော်သို့စေလွတ်စေခြင်းငှာအကျွန်ုပ်စီရင်၏သူ၏အကြောင်းကိုရေးထား၍ရှင်မင်းထံတော်သို့ပေးလိုက်เสียဘူးတေကြသောအကြောင်းတစုံတစ်ခုမျှအကျွန်ုပ်၌မရှိထိုကြောင့်တင်တို့သည်သူ့ကိုစစ်ကြောပြီးမှအကျွန်ုပ်ရေး၍ပေးလိုက်เสียအကြောင်းရှိစေခြင်းဟာတင်တို့ရှိ၌၎င်းအခိပမင်းကြီးအထူးသဖြင့်ကိုရော့ရှိ၌၎င်းသူ့ကိုကျွန်ုပ် ထုတ်၍ပြပါ၏အကြောင်းမူကားအကျဉ်ခံသော သူကို အပြစ်မပြဘဲစေလွတ်တော်မလျော်မသင့်ဖြစ်မည်ထင်ပါသည်ဟုဆို၏